ပေါ်ပီထုလမ်လကဘုနိနာလိုင်မိုင်စ ோம் စကိလဂီယတ်ခေါကပီစ ோம் လီလနိနာจิดัมนาลัมกิปวะพันนาอะจิตักนาเจ็บเตดิงจิดัมนาลัมกิปวะพันนาอะกิสัมพดยักเตงตูลขะจกวาละกัวกุม General Conference Section A Mrs. Wa in again a hi hi thukai khom te chidam na lam ki po phat na thu imi te kyang again ding in ke hong ki sol hi bahang hiam chi le chidam na lam ki po phat na thu wi pi te azui na upanin mi tampi nung tol khin u hi pasianin atate khrisunga atun ching numei pasal ahi dinga akhan to ding u ngim na nei hi to bang ahi thein ding in amaute in alungsim anun tak na ule apum pi u aman a azat u kul hi alungsim la atha tang hat na u khat bek amok be sang ding u hilo hi chi adam den na ding in bang hi ding chi athu pi masabel a hi hi pasian za tak na to hi thu ikan le ipum pi le ikhalam mai not na ding in anek tuidon akidop ding a hoi bel a hi na emuding hi hi thu lungduai takin kanni hi thu a hoi taka ikal swan theina ding in theina le ngai sut siam na ikisam hi pian pi thu kham te inial ding a hi ke ya izi ding a hi hi สาเนกนาเนียงเตเลคาเฟ่หอบนาเลอลิมลัวและอจิดัมไวโลอันบอลนาเตอหอยโลนาทูเทคาอาตัวเตอจังโลดิงาปะเซียนตอกิจัมสามีเตอิน chidam huai lo chi a athei u amte adu bangun hong na non lo ding u hi du na te siang tho saka a hoi lo amte khem pe itan ding pasian in hong de hi ama maya mi kiching ta khada ami te adin thein ding un tuana pen a kisem ding a hi hi pasian mi a om lai sun te pen a piang thak mi te hi ding hi pian thak na le sian tho na a pian thein ding in hi thu a ki puang ding a hi hi hi na sep na a pasian kha na sep na i phong ding hi hi thu pen alam dang a ki chian thu puak a hi hi asang thei mi te a ding in thu pi ma ma a nak pia ki ko na to gen kya ding a hi hi hun ki khang dong thu pi tak in hi thu puak mai no ding hi na ei te in up na tak tak in ei kul hi Thum akichi mi kim khat in testimonies te ti pan na te kim khat bek pasian thu puak hi chi in sang u hi amau nop tat nop na aki kham na mun te nial u hi to bang mi te in amau phat tuam na ding le pol pi phat tuam na ding to kile bul a na asem a hi hi khowang inga lai in khowak sunga igam tat ding ki sam hi chidam na lam ki po phat na ka um hi china pi a ani sim nun tak na wa twa thu gui pi te to kile bul a agam ta te in amaw kha ma ma asusia u a hi ba na thu um te le thu um lo te lung sim sunga ngai sut na man lo agwa nu a hi hi thuman na pana thahat na ทุมานอเทมีเตตุงาตาวันทุปีมามากิสวานีอากำเป้าเข้มเปอุอาอุบนาอุโตกิจุยดิงาอนุนตักนาอุจงกิเคลกิหาเสียงอินฮีหุนเบกวานามันลางตะกากิจาวดิงทุปวักนะเซบแซมดิงอุฮีอดุเปอุบัลมัลนาอาอาจัดดิงอิน พุนเลทาในโลอุฮีตัวหิจียงอินโนเตกิสิกุนลาเต้าปาเกียงปานินทัทักงานาหุนอหงตุนจียงอินนโมนาเตอุอกิพยัดเทนดีงอุนกิเคลอุนจิทูลุงซิมตักโตเอเตอินอิสานดิงอฮีฮีสอลตากเลียนทุมอเนวซอมเลกัว eite laka kha lama azong khal mi tampi om hi amaute akikhel siang ke ule mangthang tak pi ding u hi to mi te ading in han chamin na sem zoding hiam ami te in mai in not dan ding pasian in hong de hi lungsim khan to na ding le kha sian tho na ding adong khol pi pen in du pe bal mal nop na hi lam i the ding ki sam hi chidam na lam ki po phat na thu hoi takam ananelo tampi i omlai hi du pe balmal nop na in pumpi le lungsim azong khal sak pi pen khat a hi a thakiam na le hun lo phat lowa si na apyan na bul pi hi hi lungsim siang tho anei ding a han cha mi khem pe in du na ukzo na ding hat na khri sunga om hi lam phong den ta u hen စာဒုဘငါနေကနာတော့ဖတ်တော်နာငါဒင်းဟိလေဟန်ဟိဘငင်ထူကောင်ဂန်ကေဒင်းဟိဖတ်တော်နာငါလိုဒင်းဟိလမ်ကထေဟိစာနေကနာအင်ပုံပိချရမ်နာဆုစယာဟိမနင်စာလဝါအန်နေကဒင်းအကိစင်ဒင်းအဟိဟိအမ်တဲ့ထေပူမ်ကချင်းတကာငါထေနဒင်းမနာအုံနပီယာအဒုပေပေနေကဒင်းတဲလ်ဇောအာအုတ်ဘငါအနေအဒွန်မီတေအင်တူလိုက်ထူမန်အဒန်းဒန်းတေတကိဆိုင်အာတောပါဟောင်ဟိလနာတေ ဟောင်အော်မော်လိုဆမ်ဆမ်ဒင်းအူအာထူမန်ဘန်ဟျမ်ချီနငွန်ဇုံဟောင်ထေနွန်လိုဒင်းအူဟီအမောက်တေအင်အဝေါ်ဘန်ငွန်အာတက်ပီဒင်းအူဟီအီဆောင်တေအာဆောင်နောက်ပန်တေစာတော့ဝက်လို့ဒင်းချီဒမ်ဟွိုင်လို့ပီယာကီဘောလ်အန်တေတော့ဝက်လို့ဒင်းအဟီနာ ke hong kilak ngei hi an kwang lui na a asat swa thei ding lungul na apyang sak thei ding pe ma lui ding hi lo hi atek akhang akwa ma pe kong han swa hi sian na hong pe ding ante na du na u nialun ki pumpiak na to to pa na sem un sa ne ke le anung ta zo lo dinga akingai sun mi tampi om hi a hi zong in to pa lama amau te pangu hen la ama makai na bang bang azui ding in alung simu khen sat hi le daniel le alom te ma bangin amau te in hat na le chim na nga ding u hi to pa in amau te ngai su siam na zong penwam a hi lam mu ding u hi ang sung nial na ta pasian na sep na ding in bangza ta ki khol thei chi mi tampi in mu in lamdang hong sa ding uhi ang sung nyar na om lo pi sum pi tampi pi in asep zo za sang in ki pum piang na to a ki khol sum tom khat in pasian na sep na akhan to ding in tam sem zo ding hi kip taka din ding han that na seven day adventist te in athu pi ma ma thu man te len uhi tu ma kum som li wa lai in tul khat zakiat le som guk le thum chidam na lam ki po phat na to kisai athu pi ma ma khowak topa in ei hongpia hi a hi zongin tua khowak sunga eite igam ta hiam pasian hil na to ki tuak a nun tak ding mi bang za in inyal zen tam khowak inga asa to ki zui in eite in mai inot ding a hi hi chidam na lam ki po phat na thu thei a ezui ding pen itawan a hi hi kidek kidam na thu a midang khem pe sangin eite imadok zong ding a hi hi hinapi eite laka hi thu to kisai a pasianin ahong piak khowang aza tak het lo lim taka khil sa polpi mi te le thil sia te nangon omlai hi adu bangun ne u a aut bangun na sem u hi in a sep na a sia le makai a hi te in chidam na lam ki po phat na to kisai in lai siang tho bang in kip tak in ding u hen la hi leitung khang thu top khak na a eite a om hi hang chi a um mi te kyanga tang tak in te ti pang tau hen pasian na asem te le amau na asem te ki kala kilam dan na ki gi khat khun kul ding hi thu puak akinga chil hun lai a thu pi aki sang za ma bangin tu hunin zong thu pi isang ding aphat mo na ke hong kilak hi zan tak an ta kisai a hong ki pia khowak azui ngei pe ma lo mi pol khat om hi seu nuai panin khowak lakhia a atang thei za za a itan khyat sang ding ahun hi ta hi chidam na ding thugui pi te ami malin hi ya ami honin ahi zongin eite ading in thupi ma ma hi chidam na lam ki po phat na thu puak kanga chila in keipen zong khalin tha nei lo in kasibup theizel hi pasian kya nga hu na kange na ama in chidam na lam ki po phat na thu kamaya honglak hi ama thu pyak te azui mi te in ama to asyang tho ki zop na nei dinga anek ado du kire kidam na to ama na sem dinga ade huai bela om theina dingun alung sim ule apum pe u ake bu kul hi na ke hong hil hi ตัวขวางอินเกียดิงินทุพาเลียนปีขัดอหีฮีตัวปาอินเกยห้องทาดสังดีงอหีลำเทอินจิดำนาลำอปอพาขัดอินกะปังฮีกะขันลายหุนสร้างอินกะกุมตอกิตวกเลาปีอินตูอินกะจีอดำจอฮีลายกุงตอเกลากะเกนเขียดจาอินจิดำนาลำกิปวพัดนาอจุยเลาอินหองกิเกนฮีอหีจงอิน chidam na lam ki po phan na achi tak khat hing kai ki chingam hi ka in kwan pi a hi ngei mi te in twa thu aman lam theiding u hi pasian min than na ding ngen in hi in an nek tui don to kisai a zui dik thu a khong a khia a khen chan na kinai lo hi a hi zong in singa khai ga le an te thei puam atam na gama sa pen pasian mi te a ding an hoi pen hi lo hi chi in igen hi sanek na in gan hing lung sim hong nei saka mi khem pe tunga inai ding it na le he pi na hong su khyat sak in pian zia a hoi zo a uk chip ding in lungul na hoi lo hong nei sang hi na ke hong ki hi sanek pen a chiram huai nge a hi phial zong in tu in muan huai non lo hi cancer tb chibok le tuap na na te sanek na in tampi tak piang sang hi sanek na pen polpi mi hi na sitel na a zading hi lo hi a hi zong in sa ane thu mi te in midang te tunga anei u huzap ingai su ding a hi hi pasian kam tai te i hi ma bangin mi te kyanga na nek u a hi ya na do nu a hi zongin na hi na khem pe u pasian min than na ding ngen in hi un koren tu masa alian som ne som tum la khat chilo ding hi hiam asithei mi hing te tunga ki pengei athupi bel thuman atang ko gospel na sem khat pe in egypt gama sabel lam azwan kik ding in lim lak ding hi hiam pasian sum khol na pana kai to akiwak te in du pe neng na to asi hui sung uwa aluang nun tang na apia si san te gu aki so ding phal ding u hiam pasian in amau te apia khowak le hil na te olmo lowin om ding u hiam ปุ่มบีจิดัมนาเป็นเหปีนาสุงาขันตุนาเลลุงซิมมานงะนาดีงาอภมอขดาเองไอสุดิงอฮีฮีกิลปีเป็นลิมตะกะอากิดอนเกเลอามานอหอยจาลตองลำตุนาหงดงขอดดิงฮี khuak le phok the na sang te in jong gil pi ma to thuak khom u hi aman lo nek na don na in aman lo ngai sut na le gam tat na ma piang sang hi ivek pi in ahong ki sit tel lai tak hi hi chris sunga iki baptize kina hong suk kai a hi lo na ding pi khat a ahong koi the khem pe to ki khena e hi ding teng hi le inun tang na lu tang a hi chris sunga khan to na ding thachak hong ki pe ding a pasian hot khyat na imu ding hi chidam a nun tak na ding thu gui pi te e te in i the chiang back in an hoi lo nek na pana piang sian na te i mu thei pan ding hi a khel na u amu khiru chianga a zong sat na te u a khel zo phing te in ki po phat na a han cham na le thuak zo na ki sam a hi lam hong muding u hi a hi zong in an hoi hong nek phat u chang in ni danga la huai asak lo u an te anek na un dam dam in gil pok nat na le nat na dang te piang sak a hi lam hong phong ding u hi นูเตปาเตโอทูเงนินวิลุนกิเดกิดามโลนาลัมตวมตวมตอหองอมโลนดีงินลิมตักอินกิแกมุนจิดัมนาลัมกิปอพัดนาทุกุยปีเตนาตาเตอุฮิลุนอาจิอุอดัมสวักเทนดีงินအပယ်ဒင်းတေဥဇုံဟီလွန်းထူမန်လောတာတေတုငါပစီယန်ဟေနာဟောင်တုံဟီတာဟီမွန်ခဲမ်ပဝတ်တ်စီယန်နာမောနာလေဂစ်လောနာတေကီလန်တာဟီမီပေါ်ခတ်ဟီနာတော့အီတနိုတေဂမ်တတ်ဟွိလော lom le gwal to aki khol lo na dingun lim tang in ikep ding a hi hi mi te hil un chidam na lam ki po phat na thu gui pi te mi te hil ding in han cham na an se zo in ai ding a hi hi an huan dan sin na sang te pwanin in khat khit in khada a chidam huai an te huan dan hil ding a hi hi atek akhang in abai lam thei thei a อันหวนดานดิงอเทดิงอุอฮีฮีทุมานอกิเกนามุนเคมเปวะอลิมเวเวดิงอบายละมาอันบอลดานมีเตฮิลดิงอฮีฮีสเนกกุลวาทาอเปียงดิงอันอกิงอเทนดิงอมาวเตอิลาดิงอฮีฮี นัดนาก๋วยจิดำสักดิ้งจิสางินจิดำมาก๋วยจิเก็บดิ้งจิอเทดิ้งอุอหอยจองนามีเตกยังอหิลุนอิจะเตามังเตเป็นมีอหิลปิลเทเตหิดิ้งาดูเปวบัลมาลนาอลาวหัวไอนาหิลิน pasian kham te nek lo na bek ma in pumpi le lungsim akisa ding dalna hi lam ala ding u ahi hi chidam na lam ki po phatna anei nuam te in nidanga ane ngei den amte alai na ding u tha pyang ding amte abol na u a siam na le bel na anei ding u ki sam hi pasian muan na tup na a chi tak na khat le khat ki hu nop na chi te zong ki sam ding hi tha apyang ding na te a ki hello zan tak anin chidam na lam ki po phat nang na sep na min sa sang hi a si thei mi hing hi ma bangin ipum pi chidam tha hat na apeding ante t ikiwak akul hi hi wat luan na in c i d a m na lam ki po p a t na su sia imi te kim khadin lim takanga isut na to an hoilote tang na pi u pum pi tha kyam lo nidinga akisam ante to kiwak lo maku hi c i d a m na lam ki po p a t na t u a a n g lua a asang khate in a anu tam dik dek sak o a lim lo lo a hi manin amau zong lung kim zo lo hi lim la lim tha ala apyang ding in anek tui don i bol ding a hi hi pumpi a ding a ki sam te nek lo mok ding hi lo hi ken zong chi ka zanga zong ka kem den hi bahang hiam chi le chi in sian na pyang sak lo zo a si san a ding in ki phamo zo hi amte thei puam zong bong noi a hi ke le sa thau tom khat to alim ding a bol ding a hi hi geu bartha sathau khalpana nat na la hwai te le naw pang te in ak tui atam nek luat ding u hoi lo na thu iki hil lai tak in lim taka aki kem hoi taka aki wak ak te pana aki nga ak tui te nek na pen thugui pi palsat na a ingai sut lo ding a hi hi ak tui in gu kim khat le ekik zowa dam sak zo na zong nei hi kim khat te in bong noi ak tui le giu kidek wa tha apyang ding an to apum pi u wak lo hi manin a tha u kyamin na sem zo lo hi to bangin chidam na lam ki po phat na thu in gen sian na nga hi khau taka kal suan isom a hi hi na se pen pasian de lo thu te to hong ki hel zau a hi manin ipol pi tha hat na hong kiam hi a hi zong in pasianin tua a ong lua ngai sut na te pana apiang ding te adal na ding hong sem ding hi gospel thu pa in mo nei mi te aki kim min hong bol ding hi azong a hau aki bangin jesu khepung hong tun pi ding hi tua inek laka ki hel bong noi bong noi khal le ak tui khong te i hep khiat ding hun hong tung ding hi a hi zong in a hun lo pi le a ong lua a ki hel ding ilung kham pi liang ding hisam lo hi a hun le a thu in a hong sol dong ang in topa in tua tang ding lam hong bol na ding hi chidam na lam ki po phat na thu gui pi te tang ko na a mai anot nom te in pasian kamal pen amakai ule alam hil u hi sang ding hi chidam na lam ki po phat na thugui pi te a hil te in to banga hilu chiang bek in zo na nga ding u hi izat lo khit sa an pol te tang ding in achidam huai le alim am te zat to na to chidam na lam ki po phat na a hi lo lam in lak kha ke un hong sat so the an te du na lam sang pe ma a tha pe kha ke un akichian abai lam achidam huai an te bek ne un la chidam na lam ki po phat na thugui pi te hangin pasian tunga lungdam den un na khem pewa thumanin diktat un tua hi le aman pha jok na te nanga ading u hi amun agam ngai sut kul du pe balmal na le kide kidam lo na idau lai tak in mi hing te abang chi muna om u hiam chi ipong ding ke sam hi leitung mun tuam to ma teng mi te a ding in pasianin vai hom sakna nei hi pasian to na asem khom nom te in bang am te nek tuak a bang am te nek tuak lo chi a khen ma un lim taka angai sut phot ding u ke sam hi eite pen mi hon pi to akizom ding hi hi chidam nalam ki po phatna azui ding u amun le ahun in apiak lo mi te kyanga chidam nalam ki po phatna bo wang gen lo khale hang hoina sang in siat na hong piang za ding hi mi zong te kyanga gospel thu ka hil chiang in amau ading tha apiang sak bel ante anek ding u ka hil ding ke hong ki hil hi amau te kyanga ak tui khong bong noi khong le bong noi khal khong ne ke un an bol na a gui butter sathau khal jang ke un ka chi ke hi mi zong te kyang a gospel thu pen hil ding ma hi a a hi zong in zan tak an zat dan khau taka hil ding hun tung nai lo hi pasianin thupa pathei adu bang bang u nek ding angai sun thil sia te pen tup namun to ki gam lama ma lai hi chidap na lam apu aphate a hi ding u amau te pasianin de hi hi thu to ki saya hongki pia khowak banga amaute anun tak dingu zong de hi ichiram na thugui pi te alim zui ma ma dinga kilom mi te nun tak na lam ma na aki khel nai lo na kamu chiang in kada ma ma hi sup na lian ma ma atwa ku a hi lam amaute athe sang na ding in topa kya nga thu ka ngen hi ipol pi mi a hi in kwan te a hi dinga akilom za chiang in hong om hi le u topa ading nasep aza ni in isem zoding hi siang tho sakna nga a asyang thowa aum suak the ni dingun seven day adventist te in alung sung ule a in sung uwa kha siang tho anei ding u kisam hi tuni a israel mi te ama maya kinyam kharu hen la aki huai khem pe upanin akha in pi u ha siang hi le u china te adinga athunget na te u aman zadinga na na dam sakna ding akizang ama za tuite aman thupa peding ahi na thu topa in ke hong lakhi mihing in upna to hi theiza in natna do a pasian vai hom sa za tui bai lamte azat chiangin ama han chiam na pasianin thupa peding hi khowak tampi hong ki pyak khit nong sang pasian mi te in zong sat na hoi lo ma khengla lai in du pe malin ki po phat ding a ut ke u le amau te in a thu pal na u hang in thuak tak tak ding u hi bang bang hi ta le adu pe u mal ding ma a khen sat zo ku le amau nop tat na hanga a thuak na upanin pasianin amaute alamdangin hon kheloding hi amaute da na to kwal suk ding u hi aisaya alian som nga anew som lekhat pasian in amaute apiak dinga akoi chidam na le khalam thupa tampi te mi bangza tang in atan zen tammo nalian pp accept theina ding uwa gwalzo na le thupa atuam ma ma anga na ding u nak pia ahan jiam mi tampi tak om hi to banga ahil theina ding in khitui luang a thunget na to kipe zo talai jam kul hi chi in amaute in ngai sunden u hi to bang mi te in pasian de na athei theina dingun ทงเงนาตอลายเสียงโทกานุเฮนลาสีดในโลนบตัดนบนาอมลวินลุงซิมตักปีตออามาดินาจุยเลอูอามาวเตอะตอลอูดัมจะดิงฮีอาหันจำนาเข้มเปอูอากิเปียกนาอูเลอากิตุยลวนนาเข้มเปอุนอามาวเดทุพางะสังโซโลดิงฮีอังสุงจิเปมาไปเขียดคิดดิงอฮีฮีอุบนาตอเงนมีเข้มเป piak dinga akise pasian he pi na atom atam to ki zui in amau te in asep ding bang bang u asep u kol hi jesu in mi khat pe in kanung ahong zui nop le ama ang sung nialin ama singlam te pohen la kanung hong zui hen chi hi luka alian kwa anew som ni le thum ama ang sung nia la ama pai na lampia eite in zong hon pa nong zui ni i kam pau na le inun tak sian tho na to calvary mi pa lam to ni amau ma ma pasian tunga aki ap mi te kiang na ya hon pa pai hi ilung sim le inun tak na a pasian kha in na asep ding aki sap na hun a om le tu lai tak ma ma hi pa hi asyang tho nun tak na le ang sung nial na ine izo na ding in pasian wang let na len chin ten ni